1343ခုနှစ်နတ်တော်လကွယ်နေ့ညနေသာသနာမလာဝိတော်ရဏီသိန်းတော်ကြီးအတွင်၌ဟောကြားတော်ဩဝါဒတရားတော်ဆရာသမားကြီးကညွှန်ကြားထားတဲ့အတိုင်းမပြည့်စုံမှနေဖို့ပဲကျွမ်းလာတယ်မသက်တော့မသက်တာဘူးသူကဒီခဏလေးမဟုတ် တတ်နိုင်ရင်တော့ပြက်ကိုရှင်းမှနေမယ်လို့လားတနာရီထိုင်ပြီးမှတ်ဖို့ရမကြရနောက်တနာရီပြီးတော့ထိုင်ပြီးတော့မဟုတ်ဘဲနဲ့ဒီလိုနည်းနဲ့လည်းအာထုပ်ကိုရသူညာကြောက်ပြီးတော့အာထုံနိုင်တယ်ခဏတစ်ဆုလှဲပြီးပြီးတော့အာထုံနိုင်တယ်မာတရပြီးတော့လည်းအာထုံနိုင်တယ်အဲဒါတစ်ခါတနာရီပြီးတော့တစ်ခါထိုင်ပြီးတော့ တင်းတင်းရင်အထုဖို့ယောဂီဟောင်းယောဂီအစ်တည်းကရာအထုဖို့အရေးကြီးတယ်ဟိုမှာဟိုဒီကျောင်းရာတွေစဉ်းစားနေကြတာအရင်ကြီးနိရသနာမှာဖြစ်ပြနေကြုံနာနေရကိုယ်တိုင်ရှုမှသိတယ်မရှုဘဲနဲ့မသိဘူးဇာတဲ့ပေတွေကပါတယ်မှတ်သားထားတာကတော့ဒါပညာပဲပညာမဟုတ်ဘူးဆိုတော့ အဲဒါကတော့အမှတ်ပညာကောင်းတဲ့ပုဂ္ဂိုလ်ဆိုတော့တွေကပြည့်စုံမိတာပါစိတ်စိတ်စိတ်ယုံနာနေပြည့်စုံမိတာပါပဲဒါပေမဲ့လည်းကိုယ်တိုင်ကိုယ်တိုင်ကြည့်တာမဟုတ်ဘူးဒါတွေကပြပါတဲ့အတိုင်းပဲမှတ်ထားအခုတော့ဒီတိုင်းဒီတိုင်းမှတ်လို့ရှိရင်ဒီတိုင်းဒီတိုင်းကိုယ်တိုင်သိတာတကယ်ဖြစ်တဲ့တရားတွေယုံနာတရားတွေတကယ်သိအောင်ဆိုတာဖြစ်တော့မှမဖြစ်ဘဲနဲ့ဒီတိုင်းစဉ်းစားရင်လည်းမှားနိုင်ကြည့်တာမဟုတ်ဘူးတချို့ ။သာဝေရကအသေးလာများတဲ့ပုဂ္ဂိုလ်တွေစဉ်းစားယုံနဲ့လည်းပြီးတယ်လို့အောင်းမင်းတာ။ဒီလိုနဲ့ပြီးတာကတော့ပညာနဲ့မှတ်သားပြီးပြီးတာပါပဲကိုယ်တိုင်မှန်တိုင်းတွေ့ပြီးပြီးတော့မဟုတ်ပါဘူး။ဒါတတိပဌာဟောတာကိစ္စံတော်စရည်ရင်ကိစ္စံတော်သွားနေစေဝိရိယမာနောခံစားနေစေစရည်ရင်ဒါရဏိယ ရှစ်ဆဲတရားရှိလို့ရရတာဟာကအဲအဲ့ဒါကိုဒီလိုအဖြစ်မြင်နေစေကြားနေစေနားနေစေစားသိနေစေတွေ့ထိနေစေဒီကိစ္စများကြာနေတဲ့ဘာလို့ဖြစ်ဖြစ်စေပေါ်ပေါ်စေအဲ့ဒါတွေကိုရှုမမရှုရင်တော့အဲ့ဒါတွေကိုမြင်ပြီးကြားပြီးရင်လိုလိုစဉ်းစားတဲ့စိတ်တွေဖြစ်ပြီးတော့ပြဉ္ညာတွေရောက်ကုန်တာသာဝိဇ္ဇာရာအချင်းဘုရားရှိတဲ့ပုဂ္ဂိုလ်တွေပြီးပြီးသားပါပဲဟော မြင်တဲ့ဝိသိဖြစ်မြင်တဲ့ဝိသိဆုံးသွားခြင်းဘဝင်ကြပြီးတော့ခဏတစ်ချုပ်တော့ပြတ်သွားတယ်ပြီးတော့ခါပြန်ပြီးတော့မြင်တာကိုပြန်ပြီးတော့စဉ်းစားတဲ့နောဘဝိသိကဖြစ်တယ်အဲဒါကတော့ပြင်းရမြောက်သေးဘူးတော့မြင်တဲ့ပရမသဘောအတိုင်းရှိသေးအဲဒီကနေပြီးတော့ဝင်ကြသွားကြတဲ့ခါပြန်ပြီးစဉ်းစားတဲ့အခါပညာရောက်သွားကြတော့ဥမ္မာနာပညာတို့အမြင်ပညာတို့ အဲ့ဒီကိုရောက်သွားတယ်အဲပရမသဘောတရားကိုမသိဘူးမြင်လိုက်မှသင်ကြားရှိတဲ့ယုံနဲ့နာကိုဒီတိုင်းတော့မသိဘူးဒီတိုင်းပေါ်ပေါ်လာရှုမှပေါ်လာရှုတာလည်းစတော့မြင်ပြီးပြီးချင်းချက်ချင်းရှိလို့အဆင်မပြေသေးပါဘူးဆရာသမားကြီးသင်ကြားတဲ့ ရှိအောင်မှတ်ရတာပါရမီထူးတဲ့ပုဂ္ဂိုလ်တွေလည်းလွယ်လွယ်လေးနဲ့ဖြစ်တာလည်းရှိပါတယ်ဆရာတို့တဲ့တုန်းကတချို့မြတ်စွာဘုရားဟောတဲ့တရားလေးနားနေအောင်ဒါကလေးတစ်ခုနားယုံနဲ့တရားတွေရသွားတဲ့ပုဂ္ဂိုလ်ရှိတယ်အားရကောင်းတယ်ဒီမှာသိသိကောင်းတာလည်းလွယ်လွယ်လေးနဲ့ဆိုအခုတော့အဲ့လိုလွယ်တဲ့ပုဂ္ဂိုလ်ကမရှိတော့ဘယ်နေပါလိမ့်မယ်ရှိလို့မရပါဘူးပေါ်တိုင်းပေါ်တိုင်းရှိရတယ်ပေါ်တိုင်းပေါ်တိုင်းရှိမှရှိမှုလေးအားကောင်းလာတဲ့ခါကျတော့ ပထမမြင်တဲ့စိတ်ကြားတဲ့စိတ်စားတဲ့ဝိသိစိတ်ဖြစ်နောက်ပြန်စဉ်းစားတဲ့စိတ်ကလေးဖြစ်ခြင်းလည်းဖြစ်သေးတယ်။အဲဒီကနောက်ဆုံးရှုမှတ်တဲ့စိတ်ကလေးဖြစ်ရင်တော်တာပဲမရှုမှတ်ရင်တော့ပြည့်ရတဲ့ရောက်သွားတဲ့နေရာမကြောက်ဘူး။အဲဒီပြည့်ရတဲ့စိတ်ကူးတွေမြောက်သေးခင်ကို မှတ်နိုင်ဖို့အရေးကြီးတယ်။အမှတ်တွေကောင်းလာပြီဆိုတဲ့အခါကျတော့မြင်ပြီးပြီးချင်းသိတာပဲကြားပြီးပြီးချင်းသိတာပဲ။ဒီဓမ္မဝိသိတွေ အာယုံအာယုံကိုသိတဲ့ဝိသီလေးဖြစ်ပြီးပြီးချင်းသိတာဖြစ်ပြီးပြီးချင်းသိတော့ဖြစ်ပေါ်တဲ့ရုပ်ရုပ်ကြောင်းတွေလည်းပဲသင်ကြားသိရတယ်။နာမ်ကြောင်းလည်းသင်ကြားသိရတယ်။ရုပ်ဒီနာနေဆိုတာစာရင်းပေတဲ့အတိုင်းသိစိတ်တွေအများကြီးတော့မဟုတ်ပါဘူး။သင်ရှားဆုံးဟာပါပဲ။မြင်နေဆိုရင်မြင်မှုတရားသိတဲ့မျက်စိယုံနဲ့မြင်ရတဲ့ဆင်းရုပ်ပြီးတော့မြင်သိတဲ့နာမ် ဒါပါမြင်သိတဲ့နာတွေကလည်းစေသေးတွေတော့အများကြီးရှိတာပဲဒါမှလည်းအဲ့ဒီစေသေးတွေအကုန်လုံးကိုရာထုတဲ့ကူကသိဖို့မလွယ်ပါဘူးသို့တော်လည်းမသိတာတော့လည်းမဟုတ်ဘူးသူကဒီခါတည်းစိတ်တော့သိတယ်ဒီခါတည်းအာမနဲ့တွေ့တဲ့ဖာသာသိဝေဒနာသိစသည်ဖြင့်အဲထူးခြားတဲ့ခါကျထူးခြားတဲ့အလိုက်သင်ကြားပေါ်လာတဲ့စေသေးလေးတွေလည်းသိတဲ့ခါလည်းရှိပါတယ်အဲဒီလိုပဲ ပေါ်တိုင်းပေါ်တိုင်းရှုမှတ်ပေါ်တိုင်းပေါ်တိုင်းရှုမှတ်နေလို့ရှိရင်တမာရီဖြစ်တာတမာရီဖြစ်ရင်ဉာဏ်ဖြစ်တာပဲတမာရီတရားရထားဘူးလားမဇာနာတိဆိုတာတမာရီဖြစ်မှဉာဏ်ဖြစ်တာဉာဏ်ဖြစ်တော့အစဆိုလို့ရှိရင်ယုံနေတာနှစ်ပါးကိုပိုင်းခြားပြီးတော့သိတယ်နောက်ဆိုလို့ရှိရင်ခန္ဓာအသက်ဖြစ်တဲ့နာပြီးတော့အနိစ္စဒုက္ခအနတ္တတွေဝိပဿနာဉာဏ်တွေကိုယ်ပိုင်ဉာဏ်တွေကိုယ်ပိုင်အပြီးခါရဖြစ်တော့အဲဝိပဿနာဉာဏ်တွေပြည့်စုံလို့ရှိရင်တော့တရားတွေရောက်သွားဖို့ အဲဒါကယောဂီအသိတရားဒီလိုဆိုတာအထုကြယောဂီအဟောင်းနေလည်းပဲဉာဏ်ရှင်တရားနာပြီးပြီမဲ့ချို့လည်းပဲပြည့်စုံမြင်မှပြည့်စုံမှဟောဗလန်းဆရာဒီထူကြတဲ့ဟာလေးရှိတာနဲ့အားပေးတဲ့အနေနဲ့ကဉာဏ်ရှင်နဲ့ထဲရရတာတကယ်ဟုတ်ချင်မှဟုတ်မှာအဲဒီတော့မပြည့်စုံပြီးရင်တော့ပြည့်စုံအောင်လို့အထုမှပဲရေးကြည့်ပါအဲဒါတရားအသိအထုတဲ့ပုဂ္ဂိုလ်တွေအတွက် တရားအထုတ်ပြီးတဲ့ပုဂ္ဂိုလ်တွေအဟောင်းတွေကတော့တချို့လည်းပဲအာထုတ်ပြီးကိုယ်ကကိုပြန်ရတာပေါ့ဉာဏ်နဲ့တရားနာပြီးနေတဲ့တော့ဝိနည်းညာတာပေါ့ရှင်းတော့ကမ္မထံကြောင်းတွေကလည်းနည်းနည်းတာနဲ့ဥပဒေလောက်ဆိုတာအများဆုံးနှစ်လပဲနေဖို့နှစ်လလည်းပိုးမနေဖို့နှစ်လနေဖို့နှစ်လလည်းပိုးမနေဖို့ သာဥရေဒုက္ခခုလည်းဥရေဒီတိုင်းမဲ့ဒုက္ခရယ်မပြညာသေးဘူးအဲတော့ခုအချို့ပုဂ္ဂိုလ်တွေနှစ်လနဲ့မကပါဘူးနှစ်လနဲ့တရားထုံးမရှိသလားနဲ့သုံးလလောက်နေရတယ်ရှိလေးလလောက်နေရတယ်ရှိပါအဲဒီဉာဏ်စဉ်တရားတွေကလည်းနာပြီးတဲ့ခါကလည်းကိုယ်နဲ့ကိုယ်လည်းတရားအားရနေတယ်ဆိုလို့ရှိရင်တော့ဒါတော့ကိုယ်ကိုယ်နေရာနဲ့ကိုယ်ပြန်ပြီးသွားဖို့ရပါပဲ။ ဒီရိတာတွေမဲ့သာသနာအတွက်ကျိုးမြောက်ဘုရားဆောင်ရွက်နိုင်လို့ရှိရင်တော့အဲ့ဒါတွေဆောင်ရွက်နေရင်တော့လည်းကောင်းတော့ကောင်းတာပေါ့လေဒါပေမဲ့လို့ဒီမှာယောဂီအဟောင်းတွေကအများကြီးစုနေမယ်ဆိုရင်ဒိဋ္ဌဌာနမှာနောက်ထပ်အသိလာတဲ့ပုဂ္ဂိုလ်တွေအနောက်ရှစ်ဖြစ်တယ်နောက်ထပ်အသိလာတဲ့ပုဂ္ဂိုလ်ဒါညနေလာလို့နေနေနေကိုရအဆင်မပြေဘူးခုတော့နေရာတွေတော့တော်တော်များများရှိပါရဲ့ ဒါမှလည်းနောက်တစ်ခုကသူကစာရေးသုံးရေးတွေလည်းရှိတယ်ရေးကြည့်တယ်အဲဒါတွေပြည့်စုံမှုရရေးကြည့်ပါတယ်ဒါကြောင့်တတိတော်တို့ကတရားအထုတ်ပြီးတော့အဟောင်းပုဂ္ဂိုလ်တွေဆိုရင်နေသေးမှာပဲနေဖို့မနေသေးရင်လည်းကိုယ်နေရာကိုပြန်သွားကြဖို့အဲဒီလိုပဲညွှန်ကြားပါတယ်ခုနကတည်းကဘုရားဓမ္မတွေကဓမ္မတွေမျိုးသမီးယောဂီတွေကအဲဒါတွေကိုလာပြီးတော့ပြောတယ် ဘုန်းကြီးလည်းဆိုတော့မသိပါဘူးခုနကဒါကနင်းနေမှဆိုကပ်ပြီးရောက်လာတယ်။ဘာလို့လဲရတာတော့ဆိုအဲ့ဒါဆိုဟာဒီလိုဆိုလို့ရှိရင်တော့ဟိုယောဂီအဟောင်းတွေပေါ့လေသူကယောဂီဟောင်းတွေခုခဏလေးမဟုတ်ပါဘူးကြာပါရွှဲတစ်နှစ်တောင်မှနှစ်နှစ်တောင်မှတော်ဒီနေ့ဒီပါလေ။အဲ့ဒါတွေကတရားကိုလည်းလေးစားစားယူသည်အထုနေတော့ကောင်းပါလား။ မိသားတို့အကျိုးများအောင်လို့ဆောင်ရွက်နိုင်တယ်ဆောင်ရွက်နေရင်လည်းပဲတော်တယ်လို့ဆိုရမှာပါပဲအဲဒီလိုဘာမှအကျိုးမရှိပဲနဲ့ကြာကြီးနေနေတယ်ဆိုလို့ရှိရင်တော့မျိုးသမီးယောဂီတွေဌာနအပိုရေးကြီးတာပေါ့လေဒီကအမျိုးသမီးတွေကများတယ်မျိုးသားတွေရဟန်းတွေဘက်ကတော့မများဘူးတော်ရုံပဲမျိုးသမီးတွေကတော့နေရာတွေသနာများတာပဲယောဂီအစ်စ်တွေကို200လောက်အနည်းရှိတာတွေသူကနည်းဘူး အဲကြော်တဲ့ခါလည်းရှိတာအဲဒီတော့ယောဂီအပိတွေလာတဲ့ခါဟောင်းတွေကများနေရင်နေရာမရှိတော့နေလို့မဖြစ်တာอืมရအထုလို့လည်းအဆင်မပြေတာတွေရှိတယ်ဒါကြောင့်မို့နလနေကိုနလလည်းပို့ပြီးတော့နေခြင်းဆိုရင်လည်းနေတဲ့ပုဂ္ဂိုလ်လေးတွေတရားပဲဆက်အထုရှင်လို့အားမရသေးလို့နေခြင်းဆိုရင်လည်းဒါတော့တဏှာများတွေကခွင့်ပေးရတာပါပဲဒါပြီးလို့ရှိရင်တော့ သင်မှာကိုယ်အတွက်လည်းပဲအရေးကြီးရှုမှတ်နေတာမဟုတ်ဘဲနဲ့သူများအတွက်လည်းကြိုးပြောင်းဆောင်ရွက်တာမဟုတ်ဘဲနဲ့ဒီမှာကြာကြီးနေနေတော့သိသိနေရမကြဘူးသာသနာသာသနာပြုရမရဘူးသာသနာသာသနာအနှောက်အယှက်ဖြစ်အောင်လို့နေတာလည်းတူးနေတယ်နေရာမကြဘူးအဲ့ဒါကြောင့်အဲ့ဒါလေးတွေလည်းပဲဒီလိုတော့အားပေးတယ်ညတော့အားပေးရပြောတယ်ညတော့ပြောရတာပါပဲ။ ဝိဓမ္မယောဂီရှင်မိထားလို့ဥပ္ပရိယကယောဂီရှင်ပေးတယ်။ယောဂီရှင်အလုံးယောဂီအောင်မြင်အလုံးဘယ်လောက်ရှိလို့ဆိုရှင်30နဲ့300ရှိတယ်မင်းဘူး။အခုအသေးယောဂီတွေမဟုတ်ဘူး။ဟောင်း30နဲ့300ရှိတယ်။ခြေယောဂီတွေကနာမည်တောင်မသိပါဘူး။ပုဂ္ဂိုလ်လည်းမသိပါဘူး။ဘာတွေဘာတွေဆောင်ရတယ်ဆိုလည်းမသိပါဘူး။တော်တော်စောစောကပုဂ္ဂိုလ်တွေတော့သိတာများပါလေ။တော်တော်စောစောကပုဂ္ဂိုလ်တွေကတော့ ကမ္မနာစရိယာတွေကဒီကမှာတစ်ပါးကို6ပါးရှိနေပါတော့လေဒီရဲ့ဥဝါစကရဥဝါစကရဒီကအရင်ကလည်းနေတော့ဟိုရင်ကဟိုတော့ကတော့အတိုင်းကြောင်းမှာသွားပြီးတော့ခိတသွားပြီးတော့ဆောင်ရွက်စောစောတွေကသူကကမ္မနာဒါနနေကြခြင်းဒီကလှုပ်ပြင်သွားနေမယ်လို့ပြောတာနဲ့သူ့ကို သွားနေဘူးလားလွတ်ထားပါလားလွတ်ထားပြီးတော့အခုတော့သူကပြန်လာတယ်နေနိုင်အဲဒီဌာနလည်းနည်းဆင်မပြေဆင်မပြေပါဘူးသူကအဆင်မပြေဆိုတော့အဆင်မပြေတယ်ဒီကလည်းပြည်တာနေရတယ်သိပါတယ်ဒါမှမဟုတ်ဒီကကမ္မထာဘက်ကနေပြီးတော့အားပေးတဲ့အနေနဲ့တော့လာပြီးတော့ပြင်လို့ရှိရင် လွတ်တဲ့ပုဂ္ဂိုလ်လွတ်ပြရမှာပဲဆင်ပြေရင်လည်းပဲနေရာကြတော့အဆင်ပြေရင်လည်းမတတ်နိုင်ဘူးတော့အဲဒီအဲဒီကသမထနာနဲ့ပတ်သက်ပြီးတော့အမျိုးသမီးနှစ်ဦးဆိုရဲအဆင်မပြေတဲ့အကြောင်းဒီမှာစာခဏမနေ့ကမှရအစားဒါရရေးထားတယ်။နောက်ရဘယ်လိုနေမှမသိပါဘူးလို့ဆိုအဆင်မပြေဘူး ပူဇာသာဓမ္မသာလေကြာလာပြီဒီမှာသူကလည်းခုတော့သိတယ်မကြမ်းပါဘူး။ဘာမှလည်းသူကလည်းသိအထူးရောမဆောင်နိုင်ဘူး။အင်းပညာသောတာပညာသောတာကတော့သူကတော့ဆောင်နေတဲ့ပညာဆောင်ရတဲ့ရှိဘူး။ ဒီညောဘာသကင်းမွန်ရာတန်တွဲဒီညောဘာသဆိုကောင်းမှမေ35ဝါဒီဘောသာရဟနာကိုထူမာလို့ဟုတ်လားဘယ်လိုလဲဆယ်ကံလည်းမဆယ်ကံလို့ဟုတ်လားအဲဒီလိုဆောင်းနေတဲ့ပုဂ္ဂိုလ်တော့လည်းတော်ပါရဲ့ဟွန်းတနိုင်ရအပေးရမှာနိဥ္စာရဆိုတော့လည်း သူကလည်းဆောင်ရနေတာသူကဟမ်ခဏတယ်ပါလူတွေနေရာသစ်ရှင်ပို့ပြီးလို့ဆိုနေရာသစ်ရှင်ပို့ပြီးရမှမတတ်နိုင်ဘူးနည်းနည်းအခုဥပဒကလည်းဥပဒကလည်းဒီနေ့ကဥဝင်ဒီဥနေပါလားကိုဥဝင်ဒီကလည်းမပါဘူးလားဟုတ်လား ဝိညာဉ်ကိုပြောထားတဲ့ပုံမှာမြတ်ပုဂ္ဂိုလ်ဝိสารဥတ္တမနဥတ္တမနလည်း၃ပါး၃စီတရားရော်တွေဟောရတာမသိဘူးဟုတ်ပါဘူးနော် ဟုတ်လားဟောဟောဟောလို့ရှိရင်တော့ဟောလို့ရှိရင်လည်းတော်ပါတယ်မြန်မာလည်းပဲတရားလည်းပဲကိုယ်လည်းအထုနဲ့များအထုပြီးတော့သူများလည်းအားပေးရတယ်ဟိုအာမလို့ခွင့်နဲ့ကိုယ်တရားအထုပြီးပြီဆိုပြီးတော့ဘာမှမလုပ်ခွင့်နဲ့ဒီလိုနေတာတော့မတော်ဘူးညာအထုပြီးတာပုဂ္ဂိုလ်ကိုယ်တရားကိုလေးနဲ့ပြုပြီးတော့အထုနေမှာကောင်းတယ်ဒါတရားလည်းကောင်းပါတယ် ဟိုတရားကိုအမလို့ပဲနဲ့နေစဉ်တရားတရားမကောင်းမကောင်းတာရောက်နေနေရာမကြောက်ဘူးအဲဒါကိုကိုယ်တိုင်နဲ့အာထုတ်ဉာဏ်တွေနဲ့အာပေးရဘူဩဘာသာဒီဝန္တသမုံရွာဝါခေမဟောမုံရွာကျောင်းဝါခေမဟောခေမကသူလည်း29ပါးရှိတယ်ကုမတ်ကိုနေဘုဇောဘုရားတရားလာပါတယ်ကြာရင်ရောင်းဟောအခုအစ်စ်လူကအထုတ်တယ်ဟမ် အသစ်လူပဲအားထုတ်ကြတယ်သူကစသေးရလားမူရလာတယ်ဝါသနာပါနေတယ်ဝါသနာပါနေတာကြားတာဟုတ်လားယောဂီကောင်းတဲ့အဲဒါကျဒါပြည့်လို့ကျိုးစွာအားထုတ်ရင်လည်းကြပါတယ်ဒါကျိုးစွာအားထုတ်တာလည်းအားထုတ်တာလည်းပြီးရယ်ပြည့်မမြင်အောင်ကြာရနာအားထုတ်ကြည့်ကြည့်ပါဘုဝနိတဒုဟောဟမ် မှန်ပါဘူးတရားတွေတရားတွေဘာတွေဟောရရလားဟောရဟောတယ်อืมတရားတွေဒီများရေးစင်တရားတတ်နေများတယ်ဟောအားပေးနိုင်တယ်တော်တာပါလေကိုကိုယ်တိုင်လည်းပဲတရားကိုတနေများအားထုတ်ရတယ်ကိုကိုယ်တိုင်တွေ့တယ်သိတာနဲ့စပြီးတော့ဒီများတွေလည်းအားပေးရဥပ္ပန္ဒဝန္တာဥပ္ပန္ဒဝန္တာဟမ်ဥပ္ပန္ဒဝန္တာ အခုခုနပါတိမောပြရဲကိုတော့သူဘယ်တော့ကြာတော့နေလဲနဝါရှိပြီဆိုတော့တရားတွေဟောရရတာပဲနေတယ်ဟမ်ဟောရရတရားဟောတဲ့သာသနာပြုနိုင်ရင်လည်းကောင်းတာပဲကိုယ်တိုင်လည်းတရားဝိတ္တမပြတ်စီနဲ့ညားတယ်လည်းအားပေးရဘာနန္ဒဥပညာစာရဟောမှာဒီပါလားဘာလို့ မထာညာမှာတက်နေနေရတဲ့ဆောင်ရနေရှိပါသေးတယ်။ဥစ္စာရိနာလည်းဆောင်ရနေစာရမဆိုရင်တို့မြန်မာဆောင်ရနေတာပါ။သူကတော့အများကြီးဆောင်ရနေတဲ့ပုဂ္ဂိုလ်ဥပ္ပရိယကလည်းပြည့်သူကလည်းယောဂီတွေလည်းအများဆုံးအများဆုံးတော့ရတာပါသူပြောပါတယ်သူ။ယောဂီနဲ့အလုံးစုံလက်ခံပြီးတော့ပြောတာလားပြောညွှန်တာလားညွှန်လုပ်နေရတာ။အဲဒီဆောင်ရတဲ့ပုဂ္ဂိုလ်ရှိလို့ဆောင်ရတဲ့ပုဂ္ဂိုလ်မရှိဒီကကိုယ်တိုင်လုပ်ရမယ်ဆိုရင်တောင်းလေးတတ်နိုင် ကမ္မနာဆရာတွေကလည်းအဲ့ဒီလိုခံလို့မရှိဘူးကမ္မနာဆရာတွေကလည်းယောဂီတွေတရားဟောနေရပြနေရတာနဲ့ပရိသတ်တွေအဲ့ဒီလက်ခံလို့နေရာမကြောက်ဘူးဖြစ်နေတယ်။ဥအကွန်သာကြီးကတော့သူကတော့ကြီးရှာပါလေကဟောကြီးမညာဖြစ်သူလည်းအခုဟိုရင်းတော့တဝက်ထမမနေ့ရောနေ့ရောဟိုဒီတဲ့ဟိုရင်းဒီကိုရာ ဟင်ဘုရားဘုရားရိုးတော့ဘုရားဘုရားဟိုဘုရားဝတ်တွေပါလေပြုပြီးတော့ဘုရားရိုးတရားတရားရှုမှတ်ဖို့ရအချိန်အချိန်ခောက်တာသူခောက်တာနေတော့ခောက်နေတော့မခောက်ဘူးလားနေတော့ဒီဘောခောက်တော့ညနေညနေဟမ်ညနေတော့ဦးတယ်ခောက်ဟွန်းအဲ့ဒါနဲ့နေရဆောင်နေရဆောင်ပါဒီကလည်းရွယ်ကြီးပါလေ လူချလည်းသွားလို့ဖြစ်ပါတော့ကြီးရတော့ကြည့်ဘူးသူကတော့ဒီဒီမဲ့နေရတော့မှာသူကอืมတရားဥဒ္ဒရိယတပါဝေဘန္တာဝေဘန္တာပြီးတော့ဥဒ္ဒရိယပြီးတော့ဥဝင်နေတာဥဝင်နေတာကတော့ဓမ္မရိယဒီမှာတော့ သူကတော့တော်တော်ဆောင်ရွက်နိုင်ရှာပါရဲ့ဟိုဒီဌာနပြောင်းလာတိုးွားပါလားဟဲ့နေဥပ္ပိဇဝန္တာရွှေသိန်းတော်ကြောင်းရွှေကိုရွှေကတရားတွေပါလေဆိုတော့ဟောပြီးတော့ရလားမှန်ပါဗျာ23 23ပါရှိပြီအဲ23မို့24ပါပဲဒီမှာဝါရီယဥဒ္ဒရိယဝါမစုခင်ကမှတ်တဲ့ဝါရီတိုင်းမှတ်တာတော့ ဟာလေဟောဟောကျုပ်သမားတော့ဟောတော်တိုးပြီးတော့မှတ်ခုနပြောထားပြီးပါနောက်ဒီလိုမလုံးနေတယ်အဲဒါဥဒေဇဝန္တာ24ဝါပေါ့လေနော်23ဝါပါ23ကဟိုခုပြီးခဲ့တဲ့ဝါရောမှာ23မဟုတ်ဘူးအင်းခုနဥဒိယပြောတာဒါမဟုတ်ဘူးပြောတာဆိုလည်းတော့ကတ်ဟမ်ကတ်ရုပ်ဟင်းဒီက အဲ့ဒါလေဒီလိုဆိုလို့ရှိရင်23ပါပဲရှိရတာပဲခုနပြောတော့ဟိုဟာဟိုလားဓမ္မအတိုင်းမှတ်တာလို့အဲဒီလိုမလုံးနဲ့တော့ဟိုဟာကျိုးလို့ရှိရင်တော့တိုးပြီးတော့မှားတယ်လို့ပြောတာဘုဒ္ဓမာနန္ဒကတော့ဘယ်ခုမှလာတာပါသူကတော့သူကဓမ္မအထိကဟောပြောနေတာပါအခုဘုန်းကြီးဟိုမော်လင်းသွားတော့လေသူတရားဟောရခေါ်သွားမှသူလည်းလိုက်ချင်တာလည်းတော်ပါပဲ ဥဝိန္ဒကနဲ့ဘုရမနန္ဒနဲ့နှစ်ပါးကိုရင်းနေသွားဒီဟာသံသံသာဆရာမသမေဝဲရှင်းပါတဲ့နေ့ပြီးရတဲ့နေ့ငွေနေ့ကိုဒီနေ့နဲ့ပြီးဒီနေ့လာနေသွားမှဖြစ်တယ်။စတော့အင်္ဂါနေ့မှာသွားဖို့ရပါပဲ။ဒီရက်လောက်နေမှသွားမယ်။အခုတော့ဇင်ညာက အဲ့ဒီအင်္ဂါနေ့မရှိဘူးရဲ့ဘုရုံနေ့ကြပါရှိမယ်ဒါရင်းနဲ့နောက်နောက်ကြတော့ဖြစ်ဘူးလို့ရှေ့ရှေ့ဆက်မှဆင်းမယ်ဆိုပြီးတော့တင်းငါနေ့ကြီးသွားဖို့ရပြင်ပြင်ထားပါလေဝိနေကလည်းခုမရှိဘူးရှိရင်အဲ့ဒါပြောထားပါဆိုဝိနေကဒီဒီနာနေသွားမှလို့ဒီပြင်ဒီပြင်ညာသွားကြတယ်ပါဒီနေ့ပြင်ထားလို့ရှင်အဆင်မပြေဖြစ်နေမယ်လို့ ရှင်ရှင်ကိုလည်းအဲ့ဒီမှာတရားဟောဖို့ရအလှည့်ကြတဲ့ကိုတော်ကြီးဓမ္မရီကအစီအစဉ်အဲ့ဒီကိုတော်ကြီးလည်းဟောပင်းလို့သွားမယ်လို့ဆိုရတာရတော့မြေသားနဲ့ကြည့်ပြီးတော့ကြပါလေတရားနဲ့သွားတော့အဆင်မပြေပါဘူးတရားနဲ့သွားတော့မတော်ဘူးကွာဘုက္ခဥနော်ဘုရားနန္ဒဥက္ခဉာဏ် ယောဂညာနာရေဝေဝိသဆောင်တဲ့ပုဂ္ဂိုလ်ကိုဥနိပုနာလည်းပဲပြဓမ္မအဓိကအများအားဆောင်ရကြပါရဲ့တော့ဟောရဘုဒ္ဓိရိဓမ္မဓမ္မစရိယာကြောင့်မိဋ္ဌိလအစီရိဓမ္မပင်တော်ရရှိရဟမ်ဆက်မှတ်တော် ဒီမှာရေးရဆက်ခွန်ရေးထားတဲ့ခုခုဝါရလာပါလားမျိုးတော့အဲဒီမှာနေတာဒီမှာနေတာတော့ဒီနေ့မှနေတာသမားရဲ့တူတော့မာရီမာရီဒီသံဃာရေးဓမ္မအထူးဆောင်ရွက်ရရှိရင်လည်းဒီကိုဒါမှမဟုတ်ရင်လည်းဒီမှာနေတာကိုယ်လည်းပဲအာထုတ်ခြင်းနဲ့အထုတ်သမဏဆရာတွေ စစ်ဆေးမင်းများပြောဆိုပုံနဲ့ညီယူကမ္ဘာဆရာညီတွေရအောင်အာနေတဲ့ညတော့နေပြီးတော့နောက်ကြလို့ရှိရင်တင့်တော်တဲ့နေရာကိုနေရာကိုပြန်နေဖို့ရပါပဲဒီကဒီလိုပဲလို့ရှိပါတယ်ဒလဖြစ်ဖြစ်နလဖြစ်ဖြစ်ဒါတော့နေလို့ရှိရင်စုံပါဘူးကိုနေရာကိုပြန်နေရပါတယ်လို့ဆိုတော့ဒီမှာယောဂီအသိမဟုတ်ဘူးယောဂီဟောင်းတွေကအများကြီးစုနေလို့ရှိရင်တောင်းလေးနေမယ်ဒါကြောင့် အဲဒါပြန်နေတဲ့ပုဂ္ဂိုလ်ကိုယ်နေရာလေးကိုပြန်နေဖို့ညွှန်ကြားပါတယ်ဒီသောနာကဘုန်းကြီးရဲ့စိတ်ကောအဲ့ဒါတော့ဆောင်ဆောင်နေတယ်ဥက္ခေမာနန္ဒလည်းတရားဟောဒီပါလေးတော့ဆောင်ရနေတာပါပဲ။ဒါပေမဲ့ဒီကရှိတော့သူ့လည်းပဲကိုယ်ကနေပြီးခံရပြုဖို့ခဲနေသူဟောတဲ့တရားတွေအရှင်မပြေတာလေးတွေပါနေဆိုတာ။အစတုန်းကတော့တော်သားလို့အမှုရတယ်။အခုတော့ တော်တော့တော်ပါတယ်ဟောတာပြောတာဒါမှလို့ဆင်မပြေတဲ့စကလုံးတွေပါနေရာပြောင်းလို့အဲ့ဒါဒီဥစ္စာရှင်းမွန်ကြဘုရားတွေဆောက်ပြောနေရာပြောင်းဘုပညာတာမီဘုရားဘုရားရောက်နေတဲ့ဟမ်ဘုရားဘုရားရောက်နေတဲ့ဘုရားဘုရားရောက်တော့ဟမ်ရောက်တော့လို့ဒီအဲရေးကြည့်လို့ ဆောင်ရွက်ကြရေးကြည့်တော့လည်းတော်တော်ပါလို့ပြောကြားပြီး၄ဝါတော့ရှိနေပြီဆိုတဲ့နောက်ဆက်လုပ်တယ်ဟုတ်ဟုတ်ဟောဥပ္ပနိဥပ္ပနိလားဥပ္ပနိရောအဲ့ဒီကမ္ဘာဆရာကြီးနဲ့စနေတဲ့ပုဂ္ဂိုလ်တော့လည်းရပါတယ်တော်ပါတယ်ကမ္ဘာဆရာကြီးရဲ့တောင်းပါဖြစ်နေဥကိစ္စယနာရတာတို့တရားဟောနေကြပါတော့ဥပ္ပဒါနာရှိသေးလားရှိပါရှိပါ လက်တရားဟောများသွားနေတယ်လားလို့သူကတရားဟောရင်ရင်လည်းတရားခေါ်ခေါ်သွားတယ်မှာတရားအခုတော့ဟိုနှစ်ပါးခေါ်တော့လို့ခေါ်ဟိုနောက်ကြလို့ရှိရင်အဆင်ပြေလို့ရှိရင်တခြားတနေရာသွားတဲ့ခါကျတော့ခေါ်တာခေါ်ရမှာပဲလေတရားဟောကောင်းတဲ့ပုဂ္ဂိုလ်တွေဝတ်သိမ့်သွားမဲ့ခါရှိတယ်မန္လေးရှိကိုစိတ်ခွန်သွားမဲ့ခါရှိခေါ်တဲ့ပုဂ္ဂိုလ်ခေါ်သွားဥက္ကုပ္ပလာ